ဒီလေသူတော်ကောင်းများအတွက်တရားတိုးတက်ကြောင်း6ပါးဆိုတဲ့တရားတော်ဝိပဿနာတရားတွေတိုးတက်ဖို့တရားတိုးတက်ကြောင်း6ပါးဒါနတရားသီလတရားသမထတရားဝိပဿနာတရားဒီလိုလည်းပြောလို့ရတယ်ပေါ့လေ ီလတရားဓမ္မဒီတရားပညာတရားဒါလိုလည်းပြောလို့ရဝိပဿနာဉာဏ်ရှင်တရားတွေတိုးတက်ကြောင်းဝိပဿနာဉာဏ်လို့ပြောလိုက်တဲ့အရှိအမှန်တွေကို တကယ်အသိဉာဏ်ပညာနဲ့ပိုင်းပိုင်းခြားခြားပိုင်းပိုင်းနိုင်နိုင်သိရဲ့အသိဉာဏ်ပညာတိုးတက်ကြောင်းရိုးရိုးလေးပြောရင်တော့ယုံနာခန္ဓာတွေပြက်နေတဲ့အပြက်တွေကိုထူးထူးပြားပြားရင့်ကျက်တဲ့ဉာဏ်ပညာနဲ့ အသိအမြင်တွေပိုပြီးရှင်းရှင်းရှင်းရှင်းတိုးတက်သွားပြီယုံနာမြင်မဲ့အဖြစ်မြင်မဲ့ဖြစ်ပြက်မြင်မဲ့အပြက်မြင်မဲ့ဘေးရန်ဒီအန္တရာယ်တွေမြင်မဲ့နောက်ညာနုပိ္ခာလို့ခေါ်ဝိပဿနာဉာဏ်ပညာနဲ့တိယုံတိယုံပဲတိနေတဲ့အဆင့်ရောက် အဲ့ဒီကနေဆက်တဲ့တော့အကုန်လုံးဆုံးသွားတဲ့နိဗ္ဗာန်ရောက်တာပေါ့အဝိပဿနာဉာဏ်ပညာတွေတိုးတက်ကြောင်းဝိပဿနာပေါ်ရပေါ်ရရှုမှတ်တာခေါ်ပါဝိပဿနာကြည်တော်ရှင်မာစီဆရာတော်ဘုရားကြီး စာလိုကတော့ဝိဝိဒံပတ္တတိတိဝိပတနာအထူးထူးပြားပြားရှုတိတလို့ဝိပတနာနည်းနည်းချက်ပြောရင်တော့ပညာတိန်ထပစ်တော်သင်္ခါရိတုအနိစ္စာတိအာကာရိဏဝိဝိဒံပတ္တတိတိဝိပတနာ ပညာတွေကိုခွာလှန်ပြီးတော့ယုံနာဓမ္မသင်္ခါရတရားတို့၌နေချာဒုက္ခအနတ္တမမြဲဆင်းရဲသဘောပဲဆိုမှန်တရားတို့အထူးထူးပြားပြားရှုတိတတ်တဲ့ဉာဏ်တကူရင်စဉ်းစားပြီးတော့ဒီတဲ့ဉာဏ်မဟုတ်ရှင်မှန်ရင်လည်းပိုင်မနေနဲ့ဒီတဲ့ဉာဏ်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 အဲ့ဒါဘာဝနာမရရှုမှတ်ဆဲမှာကွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကအိဋ္ဌာနုပဒနာဉာဏ်ဟောဘာဝနာမရဉာဏ်ရှုမှတ်ဆဲမှာအဲ့ဒါလေးအရေးကြီးစိတ်ကူးရင်စဉ်းစားသေးမှာမဟုတ်ဘူးရှုမှတ်ဆဲမှာရှုမှတ်တုံးမှာ ရှိမှနေတဲ့အခိုင်မှာရှိမှနေခြင်းမှာရွှေမှန်ရင်နဲ့ပေါ်ပေါ်လာတဲ့ပေါ်ပြပေါ်ပြနေတဲ့ထင်ရှားတဲ့ယုံနာဓမ္မတွေတတိဥစည်းတဲ့စိတ်နဲ့စောင့်ကြည့်ရင်နဲ့ဒါလိုပြောတော့စောင့်ကြည့်ရဲ့ စာပေဆန်သွားတော့အလောက်ကြတော့သိသဘောပေါက်တတိဥသိတဲ့စိတ်နဲ့ပိုင်ပိုင်နိုင်နိုင်ရှုမှတ်ပွားများနေတယ်ထီရီမိမိစွတ်စွတ်ဆိုင်ဆိုင်စိတ်ဝင်တစားလေးလေးနက်နက်ဂရုစိုက်ပြီးတော့မှဆက်အောင်ရှုမှတ်ပွားများနေတယ် ဒီမှာဆဲမှာစိတ်ဝင်စားမှာစိတ်ဝင်စားဖို့ကလည်းခဲရင်တယ်ဝိပဿနာဟာတရားတဆူတဆူပွင့်မှဈာနာတဲ့တရားသာသနာတွင်တရားသာသနာပမှာမရှိဘူးရှင်ပိစိကဗုဒ္ဓရဲ့သူပတုမဉ္ဇဏ်ဖုန်ဉဏ်ရပဲအများကိုမဉ္ဇဏ်ဖုန်ဉဏ်ရအောင် ကြဲကြဲပြန့်ပြန့်ပေါ့ပြောနေလူကိုယ်တိုင်တော့ရထားသမညုတမြတ်စွာဘုရားများကြမှာပုဂ္ဂလိဇာတယပုဂ္ဂိုလ်ရဲ့အတွင်းမှာရှိတဲ့အာဘယမြင်နိုင်တဲ့စွမ်းအားတွေမြင်နိုင်တဲ့စွမ်းအားခြံရံတွေရှိသေးတယ် ပါရမီတွေဝါသနာတွေအထောဆရာရည်ရွယ်ချက်ပတ္ထနာတွေအိန္ဒြေအနှုရဲ့ဒါမြတ်စွာဘုရားရဲ့ရွှေဉာဏ်တော်နဲ့မှသိနေအစားပဲလို့ပြောရင်တော့ ဣန္ဒြိယပရောပရိယတိညာအာဒယာနုတယညာဗုဒ္ဓဆက်ခုပေါ့အဲ့ဒါနဲ့ကြည့်ပြီးတော့မှဟိုင်းညာနှမျိုးတည်းလည်းမကပါဌာနာဌာနကောသလညာကာမဝိပါကညာတပ္ပတဂာမိနိပฏิပဒာညာအနေကဓာတုညာနာနာဓိမုတ်တိကညာ သာနာတမပတ္တိညာသာတရားဖြင့်ပေါ့ဘုရားစွမ်းအာဉာဏ်10ပါးဟလမအဓိကကြတာတော့အိန္ဒြိယပရောပရိယတိဉာဏ်တော်နဲ့အာတယာနုတ္တဉာဏ်တော်ဒီနေ့ဇေယသူ့အကြိုက်၌ချွတ်ဆုံးလင်အကုန်မြင်သဗ္ဗဉာဏ်တော်စွမ်းသည် မြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်တွေဟာလိလာလေးကြီးညိုဖို့ကောင်းလေတိလေးကြီးညိုဖို့ကောင်းလေအံ့ဩဖို့ကောင်းလေစိန်ကြီးရစိန်ကြီးရစိန်ကြီးရအပမေယအပမေယအပမေယမကြံအမကြံစီနိုင်တဲ့ဂုဏ်တော်ကျေးဇူးတော်မကြံမကြံစီနိုင်တဲ့ဉာဏ်တော်တွေမနိုင်ရှင်နိုင်တဲ့တမာရိဉာဏ်တော် ဘုရားစစ်ဘုရားမှာကိုယ်ွယ်အထာခွင့်ရပူဇော်ခွင့်ရအမတရတော်တယ်တန်ဖိုးဖြတ်တယ်ဒါပဲနဲ့လို့ကောင်းမြတ်တဲ့လုပ်ငန်းတွေဆိုတာများသောအားဖြင့်ဖြည်းဖြည်းနဲ့ရော့ရော့ရော့ရော့ပြီးတော့ပိတ်ဆုံးပြောက်သွားတယ် လူတိုင်းတော့မဟုတ်ဘူးပေါ့များသောအားဖြင့်သူတော်ကောင်းကြီးတွေကတော့နိဗ္ဗာန်ရောက်တည်တည်ဆောင်သွားတာဘုရုဇင်တွေကတော့အမတန်ပတ်ဝန်းကျင်ကောင်းမှမှပတ်ဝန်းကျင်ကောင်းတာတော့မှစိတ်မပါဘူးစိတ်မပါဘူးတရွတ်တရွတ်တရွတ်တရွတ်ဆွဲခေါ်နေ ။ဘောညမကောင်းလို့ရှိရင်တော့ခဏလေးပြတ်သွားတယ်။တောင်ကြီးပေါ်ကိုတက်ဖို့ဖြည်းဖြည်းဖြည်းဖြည်းဖြည်းဖြည်းဖြည်းဖြည်းခက်ခက်ခဲခဲတက်ရတယ်။ပြုတ်ကြလာရင်တော့ခဏလေးရဘောဆိုအောက်ရောက်သွားတာ။ဒီလသမารီပညာတွေရင့်ကျက်ဖို့တိုးတက်ဖို့အောင်မြင်ဖို့လာတဲ့နှစ်တွေမှာဘဝပေါင်းများစွာရင်းကြီးရဲ့ သူကအတိတ်ဘဝတွေကိုမသိတော့ဒီဘဝဟာပေါ်ပေါ်တန်တာအောင်ဝင်ကိုလိုတရားအားထုတ်ရတဲ့ဘဝတမိုးမဖြတ်နိုင်တဲ့ဘဝဒီဘဝရဖို့ဘလောက်ရင်းနှီးခဲ့ရတယ်ဇာဘိညာသမဘတ်တွေရတာဘောပိနိဗ္ဗာန်နုတ္တတိတို့စသည်အဖြစ်အဲ့ဒီဉာဏ်နေရတဲ့ပုဂ္ဂိုလ်မှပိုင်ပိုင်နိုင်နိုင်သိတယ် ဘဝပေါင်းများစွာဒါနသီလဘာဝနာတွေအမျိုးမျိုးစုဆောင်ရနိဗ္ဗာန်ရောက်ပါလို့နိဗ္ဗာန်ရောက်ပါလို့ဘဘဝတော်နဲ့နိဗ္ဗာန်ရောက်ပါလို့နိဗ္ဗာန်တပစ္စယောဟောတုကိလေသာတွေတောင်းညမ်းတဲ့ဂျားတဲ့ကုသိုလ်စိတ်ကလေးတွေဝင်လာလို့ဒါနသီလဘာဝနာတွေကိုစွန့်နိုင်တော့ပေါ့ တဘောကနဲနဲတဘောကနဲနဲတဘောကနဲနဲကြိုးစားခဲ့ရကိလေသာတွေကြောင့်လွန်ရဆွေးရမျက်ရည်ကြရစိတ်ဆွေးရစိတ်ကောက်ရအာမျိုးစုံအဲ့ဒါနဲ့ပဲဖိုးကြီးဖွားကြီးဖြစ်ပြီးတော့တည်တော့တာပဲအဲ့ဒါပါရမီလေးကနည်းနည်းလေးပဲရအဲနည်းနည်းလေးနည်းနည်းလေးနည်းနည်းလေးနည်းနည်းလေး များရွယ်ဘဝပေါင်းများစွာဆုတောင်းထားမှဘုရားသာသနာတော်မှာလူဖြစ်ရမိမိတို့အများကြီးရင်းနှီးထားတဲ့ဉာဏ်ပညာဥသိတဲ့ကုသိုလ်တွေကြောင့်သာသနာ့တွင်မှာဗုဒ္ဓဘာသာလူမျိုးဖြစ်ရသရတရားတွေပါလာနာသုံးပါးစိကတရားနာတရားအထုတ် ဒီဘဝရောက်ဖို့အများကြီးရင်းကြီးရဲ့မသိတော့လည်းပဲတန်ဖိုးမထားဘူးပေါ့ဥပမာဆိုပါတော့ဥပမာပေါ့တရားမင်းကြီးနဲ့တွေ့ကိုလိုတဲ့ဆူတောင်းဝိဇ္ဇထိုကြီးနဲ့တွေ့လို့ရှိရင်ဘုဒ္ဓညာတွေတောင်းရဉာဏ်ပညာရှိမှမရှိဘူး အမတန်ကံကောင်းလို့တွေ့တော့လည်းပဲနာချီစေးဘူးလေးပေးပါအဲ့ဒါမပြဘာမြအဲ့ဒီလိုပဲမတန်ဖိုးတန်တဲ့သာသနာတော်မြတ်ကြီးမတန်ဖိုးတန်တဲ့လူဘဝအမတန်တွေ့ရကြုံပါခဲ့တဲ့တရားပညာတွေနဲ့တွေ့ကြုံကုသိုလ်ရပြီးရောပေါ့ကွာနောင်ဘဝကြမှာ ဆက်ကြိုးစားတာပေါ့နာရှူဘူးလေးတောင်းတာနဲ့အတူတူပဲအကြမ်းမင်းကြီးနဲ့တွေ့ရင်ပရရှင်လုံးနဲ့တောင်းလို့ရအိဆာတရားလွယ်ကြီးလည်းတောင်းလို့ရအသက်ထောင်နဲ့ရှိပြီးရှိပါသေးဒါတော့သူတော်ကောင်းမဟုတ်သေးတဲ့ပုဂ္ဂိုလ်တွေအတွက်ပြောတာပါသူတော်ကောင်းတွေဖြစ်တဲ့ကံနှရသေးတို့အကိတ္တိရသေးတို့ဒါတွေမတောင်းပါဘူး ဒါပေမဲ့ဥပမာပြောထားတာပါဘုရုဇင်တွေကတော့အများကြီးတောင်းလို့ရအရှင်ငွေကြောက်တံပရမယာတွေတစ်သက်လုံးစားမကုန်တောင်းလို့ရဉာဏ်ပညာမရှိတော့နာရှုဘူးလေးပဲပြေးပါဥပမာပြောတာပါအဲ့လိုတရားမင်းကြီးတဲ့အသင်္ချေနန္ဒပို့ပြီးတော့ဖိုးတန်တဲ့သာသနာတော်မြတ်ကြီးမိမိရဲ့ပြည့်စုံမှု လူလည်းဖြစ်တယ်ရိုးရိုးစိတ်ရောကောင်းတယ်ချောတာလှတာပြောတာမဟုတ်စိတ်ကောင်းစိတ်မြတ်ရှိတယ်ချောလှပြီးတော့ကြောင်းနေလည်းလကားပဲစိတ်ကောင်းစိတ်မြတ်ရှိတယ်ခန္ဓာကိုယ်ကလည်းပဲမကြိုးမကမ်းဘူးတရားအထုတ်တယ်အမှန်တန်ဖို့တန်တဲ့အချိန်ကအဲနှာရှုဖို့လေးပဲပေးပါ ကိုချစ်ခင်တဲ့သူနဲ့ပေါင်းရရင်ပြီးတာပဲအဲ့ဒါနှာရှူဘူးပေါ့အဲ့ဒါနဲ့ပဲပြီးသွားတာအဲ့ဒါနဲ့ပဲကုသိုလ်အာကုသိုလ်မိုက်တကကရောဘယ်သူကဥဆောင်လဲအဝိဇ္ဇာတဏဥဆောင်ပြီးတော့ဘဝကုန်သွားတာမုတ်ချုပ်သွားတာအဲ့လိုမျိုးဘဝတွေကအသင်္ချေနန္ဒရေတွက်လို့မရတယ် ခုချိန်မှာသာသနာတွင်တွေ့တယ်တကယ်ဆရာကောင်းဆရာမြတ်ကျေးဇူးတော်ရှင်မဟာကြီးဆရာတော်ဘုရားကြီးတို့ခြားခြားဆရာတော်တွေတွေ့ရဂျုံကနာရအားထုတ်ရမညံဖုန်ညံအထိရနဲ့ကိုယ့်ဘက်ကတထာတိလသာခပညာတထာနဲ့ပညာတွဲလိုက်ကြိုးစားမယ်ဆိုရင် အိဆာတရားလွယ်အိဗရရှင်လုံးနဲ့ကောင်းတဲ့မဉဏ်ဖုန်ဉဏ်ကြီးရနိုင်တာပေါ့ဒီဘဝမြလည်းတော့ဘဝရဖို့အတွက်ထောက်ပံ့ဖြစ်ဒါပေမဲ့လို့များသောအားဖြင့်နာရှုမှုပဲတောင်းတာပဲဗရရှင်လုံးတို့အိဆာတရားလွယ်အိတို့နားဘူးမလဲတောင်းမှလည်းမလဲနားလည်းမလဲများသောအားဖြင့်ပြောတာအဲ့ဒီလိုပဲလောကအရာ မလန်ဖိုးတန်တဲ့သာသနာတော်မြတ်ကြီးတန်ဖိုးမဖြတ်နိုင်တဲ့သာသနာတော်မြတ်ကြီးသာသနာဆိုတာအဆုံးအမမြတ်စွာဘုရားရဲ့အဆုံးအမအဓိကဘာလဲသီလသမာဓိပညာကိုမမေ့မလျော့ကြိုးစားကြဒါပဲကျင့်ကြုတ်တန်ဖိုးမဖြတ်နိုင်တဲ့သာသနာတော်မြတ်ကြီးနဲ့တွေ့တော်လည်းပဲတန်ဖိုးရှိမှမသိကြဘူး တန်မိုးရှိမှမသိတော့တန်ဖိုးမထားဘူးပေါ့သာသနာတော်ကြီးနဲ့တွေ့နေတဲ့ဘဝတန်ဖိုးမဖြတ်နဲ့ဒါမင်းတန်ဖိုးရှိမှမသိတော့တန်ဖိုးမထားဘူးအာယုံ၅ပါးကာမဂုဏ်တရားလုပ်တဲ့နဲ့ပဲအဲ့ဒါနဲ့ပဲချိန်ကုန်သွားတာသာသနာဘောင်ရောက်ပြန်တော့လည်းပဲကြောင်းမျိုးမျိုးကြောင့်ရောက်လာကံကောင်းထောင်းမှလို့ရောက်လာ အဲမေလျော့ပေါ်ဆတာများတာမေလျော့ပေါ်ဆတဲ့အချိန်ကခမားများအလုံးလုံးတဲ့ချင်းကနည်းနည်းအဲ့တော့ရတဲ့ရတိုက်တဲ့ဖိုးမပြတ်နိုင်တဲ့တရားတို့တရားမြတ်တွေမရတော့အဲဒါမလို့အမတန်ကြုံရခဲ့ဆုံးရခဲ့တယ်မြတ်စွာဘုရားနေ့တိုင်းဟောတာတနေ့တည်းဟောတာပါ မစကြာတို့အနတ္တလက္ခဏာတုတ်တို့နေ့တိုင်းမဟောပါဘူးဗျာသူခြေနေပေးတဲ့အခါမှာဟောတယ်၄၅6ရဟောတယ်ဒါပဲယရဏတုတ်အများရန်မဟောပါဘူးမဟာသမယတုတ်အများရန်ကြီးမဟောပါဘူးသူချိန်သူခါနဲ့တင့်တော်တဲ့အခါဟောတာဒုံလဘတရား၅ပါးမြတ်စွာဘုရားနေ့တိုင်းဟောတော်မူတယ်သိစေခြင်းလုံးတော့ကရုဏာ မတန်ကြီးမားတယ်ဘုဒ္ဓဘာတော်ဒုံလဘောလောကသမိန်လောကကြီးထဲမှာသာသနာတော်ကြီးနဲ့ကြုံကြိုက်ဖို့အမတန်ခဲရင်တယ်စာရပြောရင်တော့ဘုရားပွင့်မှုခဲရင်တယ်ဒါပြောတော့ဘုရားပွင့်သွားပြီမြတ်စွာဘုရားရဲ့ဆုံးမသာသနာတော်ကြီးနဲ့ကြုံကြိုက်ဖို့ကြုံဖို့တွေ့ဖို့အမတန်ခဲရင်တယ် သာသနာ့တွင်မှာလူဖြစ်တိုင်းသာသနာနဲ့ကြုံတာမဟုတ်ဘူးမိစ္ဆာဒိဋ္ဌိတွေဖြစ်သာသနာတော်တော်ပြန်ဆန့်ကျင်အယူနှမ်းနေဖြစ်ဘာမှတုံးကြဘာမှမသိတိရစ္ဆာန်ဘာမှမသိနောက်တစ်ခါအယူနှမ်းတော့မဟုတ်ပါဘူးတဲ့မိုက်မိုက်ရိုင်းရိုင်းတဆွထိုးသမားတွေမိုက်ကန်းတဲ့ပုဂ္ဂိုလ် သာသနာနဲ့တွေ့ပြီနဲ့လကားပဲသူတို့ထင်ရရောက်တော့ဘာမှအကြောင်းအကျိုးကောင်းဆိုမဝေပါမှုမလိုက်နာဘူးစိတ်ထင်တာလှုပ်ပလိုက်တာဖြစ်ချင်တာဖြစ်ဖြစ်ချင်တာဖြစ်ဆိုဘယ်လေးပါးရောက်တော့များတာလဲလူကောင်းသူကောင်းဖြစ်ပါတယ်ဉာဏ်ပညာလည်းရှိပါတယ်ဘ ਹੁ တုတ္တလည်းရှိပါတယ်ဒါမင်းနဲ့ကာမဂုဏ်ရဲ့ လွှမ်းမိုးမှုမတွန်းလှန်နိုင်ဘာမကုံရဲ့ကျွန်နေပဲဖြစ်ကြတာများတာဘာမကုံတွန်းလှန်ပြီးတော့တရားပဲရောက်လာပြန်တော့လည်းပဲပရမတ်တည်းရဲ့ဖြစ်ပျက်ကိုမြင်အောင်ကြည့်တဲ့ဝိပဿနာဘက်ရောက်တာနည်းတယ်တကူကြည့်ဖို့လက်လပါရဖို့မြများကိုနိုင်ဖို့ကောင်းတဲ့ပညာတွေရောမကောင်းတဲ့ပညာတွေ မပေါင်းတဲ့ပညာတွေရှိနေတာဘယ်သူဘယ်ဝါလို့မပြောပေနဲ့ရှိနေတာသိတာပဲရိုးရာမပေါင်းတဲ့ပညာတွေလည်းရှိတာတင်ထားလို့မပေါင်းတဲ့ပညာတွေရှိတာကိုရှိတာဘယ်သူမှမသိဘူးအောင်းမွေမနေနဲ့တကူရှိတဲ့လူတွေသိတယ်ဟိုစမ်းဒီစမ်းကိုပြန်ခံမှာသူတော်ကောင်းတွေကိုစမ်းသပ်ပြမှားလို့ရှင်ခံမယ်လားမှတ်တော့အဲ့ဒါ ဆာ900လောက်ပြန်ခံရမယ်။လက်ချင်းများပုဂ္ဂိုလ်တွေသွားလို့အကုသိုလ်တော့ဖြစ်တယ်တော်သေးတယ်။ဒီလသမารိပညာကြိုးစားနေတဲ့ပုဂ္ဂိုလ်တွေဟိုဆန်းဒီဆန်းနဲ့ပညာသေးတွေချုပ်ဆန်းလေဆန်းလို့တခုဖြစ်ရင်ပြန်ခံရမှာပဲလား။ဘလို့မှမသိပင်နဲ့နှကောင်းနှမက်တွေသိတယ်။တခုရှိတဲ့နှက်တွေအများကြီးလောကအဲ့ဒီလို လူကောင်းသူကောင်းဖြစ်ပြန်တော့လည်းပဲကာမဂုဏ်လွှမ်းတဲ့လူကလွှမ်းမကောင်းတဲ့ပညာတွေနောက်ကိုပါတဲ့လူကပါရက်တဲ့ကြာငားတဲ့ရက်တဲ့ရင်ထိုးရတဲ့ငားပဲတဲ့အဲ့လိုဒါတော့တပေါင်းသဘောပါငါးပါးသီလမြဲတဲ့ပုဂ္ဂိုလ်ကကပ်ဘေးကပ်ဆိုးကြီးရချမ်းပဲ တင်းနေငါကြောင်စားအောင်တိလက်ချောင်းလေကြောင်ဆိုတိလက်ချောင်းဒီလာတော့ခံယူထားတာကြောင်းတွင်ဥပုံလောက်လိုက်တာပဲဒီမှာတိလက်လည်းထိညာပဲကွာအများရန်ထိညာဒါလေးကဘာမှမပြောတော့ပါဘူး။ဘာစိတ်ပဲဒုက္ခပဲဘာမှဖြစ်ပါဘူးကွာဒါတော့ကတော့ လိုက်လုံလာတို့လည်းကြီးတဲ့လူတော်လုံလာဒီလည်းကြောင်နဲ့ရောက်တင်းနေငါကြောင်စားဒီလည်းကြောင်လည်းအဲ့ဒါပါမှာပဲကတ်တဲ့ဟုတ်တတ်နိုင်လုံးကြိုးစားဖို့လိုတယ်တတ်နိုင်လုံးကြိုးစားခြင်းနဲ့စိတ်ဟာဘာရှိမှကြိုးစားခြင်းနဲ့စိတ်တွေပေါ်မယ်ထင်တယ်လေရောဟေးဖို့တန်တော့ဗျာယောဂီတွေဖို့တန်တယ်ဆိုတာအဲ့ဒါပဲ တရားနာတာဘောပေါက်ယရဏသုံးနိုင်ကံကံရဲ့အကျိုးကိုယုံကြည်တော့ကြိုးစားကျင်တဲ့စိတ်ဖြစ်တော့ရတာမရတာသာထားလိုက်ဩဘုရားဟောတဲ့တရားဟာလည်းကမှန်တာပဲပစ္စုပန်တန်တရာနှစ်ဖြာသောကောင်းကျိုးချမ်းသာကိုပေးစွမ်းနိုင်မြတ်စွာဘုရားရဲ့တရားတော်ကလွဲလို့လောကမှာမရှိဘူးဟောတော်မေတ္တရဏအဉ္ဉာဏတ္ထိ ဘုရားမှာတပါကိုကိုရမရှိဘူးဘုရားမှာတပါသံဃာမှာတပါအဲတန်ခါဆိုတဲ့အထဲမှာသတိထားဖို့ကအစိုးရညဝတ်ထားပေမဲ့လို့တုတ်တံဘိက္ခုတွေဆိုတာရှိတယ်တန်တာရိဘုရားတော်အိခတိတိဘိက္ခုသန္တရာကိုဘေးလို့မြင်ပြီးတော့လူဝန်းနဲ့ဖြစ်စေယတိဝန်းနဲ့ဖြစ်စေယူသားအထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းဘိက္ခုဆိုတာ ဇင်းထဲမှာပါတယ်ကမောနဲ့ညှပ်ပြီးတော့ဖြစ်ထားတာကဝဏိပိတ်ခုတရားဓမ္မတွေကြိုးစားလို့မှန်ကံဖြစ်နေတဲ့ပုဂ္ဂိုလ်တွေတုတ်တံဘိက္ခုပြန်လည်လေးစားဝဏိနဲ့သင်္ကန်းဝတ်ထားပေနဲ့ဖြစ်ကြဆန်းနေပြီးလှုပ်ချင်တာလှုပ်နေအန္တရာယ်များတာပဲလေးစားဖို့ဘယ်လိုမှမစိုးရင်ညီဝတ်ထားပေနဲ့ ယသိဝဝပင်နဲ့မျိုးမျိုးပါဝဝဝတကယ်ကိုသီလသမารိပညာတွေကြိုးစားနေဖို့တန်တာပဲစွမ်းထက်တာပဲဖို့တန်တာပဲမညာဘုံညာနိဗ္ဗာန်အတွက်လိုချင်တဲ့အချိန်ရဖို့ချိန်နေပဲမလိုချင်သေးလို့မရသေးတော့လောင်းတော်ကြီးလိုနဲ့ကြိုးစားနေကြအလောင်းတော်ကြီးတွေယသိဝနဲ့ကြိုးစားနေအလောင်းတော်ကြီးတွေပုဂ္ဂိုလ်ပုဂ္ဂိုလ်မြတ်တွေအနေနဲ့ကြိုးစားနေကြတယ် သမာဓိအားကောင်းအဲ့တော့အချိန်မျိုးရနေဒါပဲလေအများကိုကဲတင်ညာလို့မညာဖုန်ညာမယူသေးတာမညာဖုန်ညာမရသေးဘူးဆိုပြီးတော့ထင်သေးလို့မရဘူးထင်သေးရမှာကိုယ့်ကိုယ်ကိုပဲစဉ်းစားကြည့်ပါဘူးသီလလုံရလားသမာဓိရှိရလားပညာရှိရလားဘာမှကြာကြာနာမရှိဘူးဆိုရင်တော့ဘလို့မှအထင်မသိနဲ့ကိုယ့်ကိုယ်ပဲပြန်ကြည့်အောင်အဲ့တော့ဘုရားတရားတန်ခါယရဏမြတ်သုံးပါး သာသနာတော်ကြီးတွေ့ကြုံဖို့ခဲရင်နဲ့မနုဿတ္တဘာဝတုံလည်းပေါ့လူဖြစ်ဖို့ခဲရင်လူတဲ့တလူလူပေါ်တက်လူမဟုတ်ဘူးလူမဟုတ်ဘူးကုသိုလ်အကုသိုလ်တွေရောတဲ့လူပြန်ဖြစ်ဖို့မလဲလူနေရအလူလို့ခေါ်တယ်အကုသိုလ်တွေအများနဲ့လုပ်နေတော့ မစင်နေကျင်ကြီးကျင်ငယ်တွေဘွက်တွေထဲမှာဝက်ကြီးလူးနေတယ်လို့အာဟုဆိုရင်လည်းအများရန်ပေးကြညစ်ပတ်နေတဲ့ပုဂ္ဂိုလ်ဘာတွေအကောင်းစားကောင်းဝက်ဝက်အဲ့ဒါလူးလို့ခေါ်တယ်ဒါကချောင်းရင်ဝိဆပါကိုလူးဆတ်တို့လူးလို့ပြောတာမဟုတ်ရှင်ဘောထမလူးဘယ်လေးပါးကျင်းနေပေါ့ဗျာလူးလည်းမဟုတ်ဘူးလူးလည်းမဟုတ် လာရဲ့နှချောင်းနဲ့လူကုသလကုသလမနတိဇာနာတိတိမနုဿောကုသိုလ်အကုသိုလ်သိတဲ့ပုဂ္ဂိုလ်လူတဲ့မနုဿအာထာနထံမနတိဇာနာတိတိမနုဿောကျိုးရှိတာကျိုးမဲ့တာကိုသိလို့လူတဲ့ပါရမတ္ထလူလို့ပြောတယ်တစ်ချက်နဲ့တစ်ချက်မြင့်မြင့်လေးပြန်ရောက်မဲ့ပုဂ္ဂိုလ်ပေါ့ ပရမတ္ထလို့ပရမတ္ထလို့တကယ်ဖိုးတန်တဲ့လူပေါ့လေလူတရိษံလည်းမဟုတ်ဘူးစားမယ်အိမ်မယ်ခံစားမယ်ဒါတော့ပဲသိတယ်လူတရိษံလူပိတ်တာစားဖို့တော့ဖို့ပဲလုပ်တယ်ဘယ်လောက်လို့လို့ဝရတယ်လည်းမရှိဘူးကံကအကုသိုလ်များတယ် လှုပ်ချင်သလားလှုပ်ဝအောင်မမစားဆန်နေတဲ့ကစုံရက်တွေနဲ့ပြုတ်ပြီးစားအမှန်လေတမုံတဘုံတော့ကုန်တယ်တယောက်ထက်စားတာတမုံတဘုံတော့ကုန်အမ်အဲ့ဒါလည်းမဟုတ်အောင်ဘယ်ဘုံဏ္ဍာရီဖြစ်လူပိတ်တာလူငရဲသာဘလူကနှိမ့်ဆက်ဒီလူကနှိမ့်ဆက်မာနမားတာတော့မသိဘူးပေါ့ ဟိုလူကနှိမ့်ဆက်ဒီလူကနှိမ့်ဆက်ဟိုလူကတဒီလူကတလူလည်းခံရလူဖြစ်ပါရသားနဲ့မရေရောက်တယ်ဒုက္ခခံရတဲ့ပုဂ္ဂိုလ်လူမရေသာလူတရိษံလူပိတ်တာလူမရေသာပရမတ္ထလူဟောင်းနေအကြီးကျယ်မချမ်းသာတော့လေဟောင်းနေတဲ့အင့်အင့်နဲ့ ကုသိုလ်ကောင်းမှုတွေတမာတိပညာတွေကြိုးစားနေတဲ့အမြဲတမ်းမမေ့မလျော့မပေါ့မဆသာသနာ့မြတ်ကြီးကိုဥထိတ်ပန်ဆင်းနေတဲ့တင်သားပြောတာဒီလသမားကြီးပညာတွေကိုကြိုးစားနေတဲ့လူမျိုးသားဖြစ်ဖြစ်မျိုးသမီးဖြစ်ဖြစ်မျိုးကောင်းသားမျိုးကောင်းသမီးစာဒီလိုလိုမျိုးပြောတာတိုက်တကားတွေနဲ့ဘွဲ့တွေရထားလို့မျိုးကောင်းသားမျိုးကောင်းသမီးတွေအဓိကမဟုတ်ပါဘူး လူလောကမှာတော့သူဟာလည်းသူထင်ပေါ်တာပါတရားအနေနဲ့ကတော့အဲ့ဒါမျိုးကောင်းတာမျိုးကောင်းမျိုးမဟုတ်ပါဘူးဒီလသမารိပညာအများနဲ့ကြိုးစားနေတယ်ဆင်းရဲတာပဲဖြစ်ဖြစ်ရုပ်ပဲဆိုးသူဘာလူမျိုးပဲဖြစ်သရောင်းသားပဲဖြစ်ဖြစ်မျိုးရိုးနဲ့လည်းဆိုင်မှုဒီလသမารိပညာကြိုးစားနေတဲ့မျိုးကောင်းတာမျိုးကောင်းသမီးမျိုးသားမျိုးကောင်းသား သူကတိကနိဗ္ဗာန်ရောက်မဲ့ပုဂ္ဂိုလ်မျိုးကောင်းသမီးဘုရားအလောင်းကြီးကြီးပါတခါလေဒွန်းဆန်းသားဖြစ်တာတခါလေဆင်းရဲသားဖြစ်တာဥဒေလုတ်သာအိုးရောင်သာမျိုးကောင်းသားမျိုးကောင်းသမီးနောက်ပြီးတော့ဘုရားကိုဖြစ်တာဒါပါလေသီလသမารိပညာကိုမမေ့မလျော့ကြိုးစားလို့ကိုရည်ရွယ်တဲ့အတိုင်းယဟန္တာရည်ရွယ်ယဟန္တာဖြစ်ဘုရားရည်ရွယ်ဘုရားဖြစ်တာ မနုဿတ္တဘာဝဒုံလဘောဆိုတာသိကြရလိမ့်များလူဖြစ်ဖို့ခဲရင်လည်းအိဖို့စားဖို့ကာမဂုဏ်ခံစားဖို့လောက်သိတဲ့လူကိုပြောတာမဟုတ်ပါဘူးဒီလူကတော့တလန်းသွားပါလူတရိစ္ဆာန်ခဏအာခန္ဓုအနေနဲ့လူပြည်လာတေပယ်သွားမှာပဲလူတရိစ္ဆာန်လူပိတ်တာစားဖို့တော့ဖို့ဝယ်စဉ်းစားနေရတယ် တရားနာဖို့တရားအားထုတ်ဖို့ဘာမှစိတ်ဝင်စားဘူး။ဘာစားမလဲဘယ်လိုလုပ်စားမလဲစားစရာမရှိဘူးဘယ်လိုလုပ်ရမလဲဒါပဲတွေးနေ။ကြဲရတာမဟုတ်ဘူးတဏှာဘုကောတတ်တော်ရတယ်။အဲရမလို့မဟာကာရုဏိကောမြတ်စွာဘုရားတတ်တော်ရတယ်အမတန်တဏှာရတယ်။စားစရာတော့စရာပြည့်စုံပြန်တော့လည်းပဲဘာကနှိမ့်ဆက်။ဒီနေ့သာ ကိလေသာတွေကနှိမ့်ဆက်တယ်ယောက်ျားတယောက်လိုညင်းနေတာဟိုမထေမဲ့မြင်လို့တဲ့ပုဂ္ဂိုလ်တွေဘုံတတ်ပြရှင်တာပဲကိုယ်သဘောမကျရင်မကြသလိုငါကိုကအားရှိတာအဲ့တော့လည်းအာဟုသူတွေများဘူးလားများပါဘူးဗျာအေးသာဝနေပြည့်စုံပြန်ပညာတွေတတ်အာနာတွေရှိပြန်တော့လည်းပဲ အဲဒီလိုအာဟုသူများရင်လည်းပဲမနုဿတ္တဘာဝဒုံလဘောနဲ့မကိုက်အာဟုသူတွေလာဆူတောင်းတာမသေးခင်မှာအကြီးကျယ်ဆူတောင်းသေတော့ပဲသွားဖို့မနုဿတ္တဘာဝဒုံလဘောသီလတွေတမာတိတွေပညာတွေနေ့တိုင်းနေ့တိုင်းကြိုးစားပွားများအားထုတ်နေတဲ့လူပရမတ္ထလူ အနုတ္တအစစ်ဆိုတာအဲ့လိုလူဖြစ်ဖို့ခဲရင်လေသရတမ္ပတိဘာဝဒုံလဘောယရဏသုံးနိုင်ကံကံရဲ့အကျိုးကိုယုံကြည်ဖို့ဟာရွေးလိုယုံကြည်တာပဲဗျာဘုရားဘာသာပဲဟာအပေါ်ယံယုံကြည်လို့တော့ကြာကြာနာနာကုသိုလ်တွေဖြစ်ပါဦးဗျာယုံပါတယ်လို့ပြောတယ်ပေါ်ပေါ်ဆားဆားပဲ တကယ်ယုံကြည်လို့ရှိရင်ဒါနသီလဘာဝနာနေ့တိုင်းကြိုးစားဟာမေးလို့ပါမေးယုံကြည်မှုအားနည်းလို့ဘုရားတန်ခါဝင်လာတယ်နေ့တိုင်းမနေ့တစ်ခါညတစ်ခါဘုရားဝတ်တရမယ်ပရိစေရမယ်တရားထိုင်ရမယ်ဝင်လာတော့တန်တရာဝတ္တဒုက္ခတော့မောဒနာထာယကိုယုံဝတ်တော့လဲဆိုရဥဒင်းဖြစ်ခံနေတော့လဲဆိုရ တကယ်တကယ်သာသနာ့ဘောင်နဲ့ရောက်တဲ့အခါကျမိမိရရပေါ်ပဆာသာနဲ့စီးပွားပဲရှာတဲ့လူကတစ်မျိုးသာပေပရိယတိလိုက်စားတယ်ကောင်းပါဒါပဲနဲ့လူတရားအကျင့်ဥပ္ပခါပြုတာဖြည်းဖြည်းနဲ့လလဘာတို့ဂုံပကာသနာဘက်တို့လိုက်သွားတယ်ဂုံပကာသနာဘက်လိုက်သွားနောက်ကြတော့အန္တရာယ်လေးဘေးတွေနဲ့ကြုံပြီးတော့ ဟိုရည်ရွယ်ချက်တွေဘာတခုမှမရလောကီဘက်ကလည်းပြက်လောကုတ္တရဘက်ကလည်းပြက်ဒီထဲဝင်လာတာတန်တရဝတ္တဒုက္ခတော်လို့ဆိုပြီးဝင်လာစာပဲလို့လို့တရားပဲလို့လို့ဘာပဲလို့လို့ကိုဆိုးလာတဲ့အဆိုးကိုသတိရပါသန္တရာဝဆင်းရဲမှလွတ်မြောက်ဖို့အတွက်ဆိုရင်ဝိပဿနာကျင့်ကိုကျင့်ရဘုရားလောင်းနဲ့ကျင့်တာပဲ တနေ့လုံးအချိန်မပေးနိုင်လေနည်းနည်းတစ်ချိန်တစ်ချိန်ဒီလိုပေးရအချို့စာသင်တဲ့ကြီးတွေဆိုရင်ပฏิပတ်မကင်းတဲ့ပရိယတ်ဒါလိုခေါင်းဆောင်တဲ့ဆရာတော်ကြီးတွေကမလို့တရားထိုင်ကြတစ်ချိန်တစ်ချိန်သုံးညကျန်တဲ့ချိန်စာချက်စာချက်တာကြီးပဲဆိုရင်စာတွေရလာတော့ဘွဲ့တွေရလာဟိုကချင်းမြောက်တရားချင်းမြောက်အဲ့ဒါခုံမောက်ပြီးတော့အဲ့ခုံမငေါအဲ့ဒီခုံကဘယ်တကားပိုက်တာမဟုတ်ဘူး ခုံမော့ပြီးဟိုလူထင်သေးဒီလူထင်သေးဖြစ်လာရင်ဘယ်တော့ပြန်ကြနိုင်ကြလားဆိုလာတော့သန္တာဝတ္တဒုက္ခတော့ထဲ့ရောက်တဲ့အခါကျတော့တစ်လုံးထိုးနှလုံးထိုးသုံးလုံးထိုးလေးလုံးထိုးစီပွားရေးတွေလို့ဟိုဟာလို့ဒီဟာလို့မျိုးရောဘောဘောဆာဆာကွန်ဆာဆက်လိုက်တော့ဘောဘောဆာဆာပဲကျုံသလိုနေလိုက်တာဘောဘောဆာဆာ နန္ဒရဝဒဒုက္ခတော့ဆိုတာနဲ့ခြားတယ်ပဲကိုယ်တက်ကြီးလို့စားမတင်နိုင်ရင်လည်းတရားကျူးတာမယ်တဲ့သူဆိုစားတဲ့တစ်ဖက်ကဝိပဿနာအားထုတ်ဝိပဿနာကိုပြစ်ထားလို့မရဝိပဿနာပြစ်ထားရင်တည်းဘဝင်မြင့်ပါမာနပစ္စည်းရှင်ပစ္စည်းမာနစာတရင်စာမာနဘုသူတ္တရှိတဲ့သူကဘဟုတုတ္တမာနတရားဟောတဲ့ပုဂ္ဂိုလ်တွေဘဟုတုတ္တရှိတာမာန သာမတတ်တယ်လည်းဘ ਹੁ တုတ္တရှိတယ်မာနမာနေတိတိမာနောဇန်တရားမတရားဖို့တရားကိုတားတတ်တယ်မကောင်းတဲ့မာနထားတဲ့မာနရှိသေးတယ်ဒေဝိတ္တပမာနထားတဲ့မာနမမေးတော့ပါဘူးသူတော်သောတာပန်ဖြစ်တယ်ငါလည်းသောတာပန်ဖြစ်သူတော်တရားကဖြစ်ငါလည်းတရားကဖြစ် သူတော်အနာဂံဖြစ်ငါလည်းအနာဂံဖြစ်ရသူတော်ယဟန္တာဖြစ်ငါလည်းယဟန္တာဖြစ်ဆွမ်းလုံးဆရာတော်ဘုရားကြီးယဟန္တာဖြစ်တာကိုအားကြပြီးတော့တဲမွန်ဆရာတော်ဘုရားကြီးသူလည်းလေသမားပဲသူတော်ဖြစ်ငါဘာလို့မဖြစ်ရငါလည်းဖြစ်အောင်ကြိုးစားမယ်ဒါလည်းကြိုးစားတာဖြစ်တာတေဝိတ္တဗမာနအတေဝိတ္တဗမာနဆိုတာကြတော့မမီဝဲရဘူးငါတခွန်ပြောရင်ဆယ်ခွန်ပြန်ပြောမယ် ငါတို့တော့မှနားမလဲပဲနဲ့အလကားကောင်ကငါမြန်လာပြီးတော့ရှာလာလို့အဲ့ဒါမာနသာသနာဘောင်မှာဘွဲ့တွေမျိုးရိုးတွေအတတ်ပညာတွေအဓိကမဟုတ်ပါဘူးတိခါဝါကြီးတဲ့ယုတ်တရားဟာမင်းမျိုးပဲပုံနာမျိုးပဲဟာဘာမျိုးဖြစ်ဖြစ်တရောင်းသားမျိုးဖြစ်ဖြစ်သာသနာဘောင်မှာတိခါဝါအဓိက အကျင့်သီလဟာအဓိကအမမာနတွေခံပြီးတော့တချို့အဲ့လိုဘုသူတ္တများတဲ့စာတတ်တယ်ကျွန်တော်လည်းကောင်းတယ်ပေါ့ဘာမှတလုံးမှနားရတာမဟုတ်ကြည်ထေကြီးပါကြီးတွေပါပိတ်ပြောပြတယ်အကုန်အကုန်လုံးပါပါအဲ့ဒါမှယဟန္တာရောဖြစ်ရင်ဖြစ်သရဂါနေသောတာပန်နေလည်းပါအဲ့ဒီလို ကုန်သိမ့်ကြုံပြောတဲ့ပုဂ္ဂိုလ်ကဘယ်တော့မှမညံပုံညာမရတော့သေသည်ထိမရတော့ပြန်တောင်းမှရင်တောင်းမှမတောင်းမှမရတော့အဲကိုမာနကြောင့်သိမ့်ကြုံပြောရတာအကုန်လုံးကိုမသိဘဲနဲ့ဒီများကိုရန်တန်ထင်သေးလို့မရကိုမသိဘဲနဲ့လည်းပဲဒီများကိုရန်တန်ထင်ကြီးလို့မရယောဂကြီးကအမြဲတမ်းဆန်းကျယ်တယ်သဘောကတစ်မျိုးအတွင်းကတစ်မျိုးအဘောကတော့ပြုံးပြုံးပြုံးပြုံးပြုံးပြုံးပြုံးနဲ့ အရင်နဲ့ရတဲ့ဟာလည်းမဟုတ်တာရေလို့ဘာဖြစ်အောင်ညာဖြစ်အောင်ဆိုတာကိုယ်မှရှိတာမဟုတ်တော့เนี่ยသင်္ချေနန္ဒတွေတရားရှိတယ်မကောင်းတဲ့သူတရားဟောမကောင်းတဲ့ပုဂ္ဂိုလ်တစ်ထောင်အตาလေးမွေးလို့ရတယ်ခဏလေးဖြစ်တယ်ကောင်းတဲ့သူတရားကကောင်းတဲ့သူတရားရဖို့တော့မလွယ်ဘူး90ရဖို့တော့မလွယ်ဘူး မကောင်းတဲ့ပညာကတော့ခဏလေးပြန့်သွားတာဘာမှမခဲရဘူးကုန်အဲသန္တရာဝဆင်းရဲကလွတ်မြောက်ခြင်းလို့ရှိရင်မကောင်းတာတွေကိုဘာလို့อ่ะဆုံးရမယ်ပယ်ရမယ်ဆက်စုပ်ယွန်ရှာရမယ်လူတဲ့ကိလရှင်တွေဘုန်းကြီးတွေကပုံရေးကြည့်တာလူတော်မှပဲယောဂီဆိုတာဖို့တန်တဲ့ပုဂ္ဂိုလ်ပဲ ငေါင်းတာတွေဆက်စုပ်ယွန်ရှားမယ်ဒါဘုရားမှာလှူပြရမယ်ကောင်းဘုရားယဟန္တာတွေမကြိုက်ဘူးသူကလည်းသူတို့အသုံးဝင်တာပဲဘယ်ဟာပဲဖြစ်ဖြစ်ငားများတာလည်းအသုံးဝင်တာပဲသူတတ်ပြရတယ်ထောင်ကြောက်တွေထောင်တာလည်းသုံးဝင်တာသူကလည်းပဲဆက်ရတယ်ဒါပဲနဲ့ဒါတွေဟာဒုက္ခနည်းနည်းလေးနဲ့ဒုက္ခများများကိုလဲယူတာနဲ့အတူတူပဲ ဒုက္ခအခုပဲစားဖို့တော့ဟိုတော့ကလေးလောက်တဏ္ဍာတလျှောက်ဒူအောင်ကံအောင်ပဲ့အောင်ဆင်းရဲအောင်ဘေးရန်အမျိုးမျိုးတွေ့အောင်ကံနဲ့အရာပြောမယ်ဆိုရင်ကိုဒုက္ခကိုဘယ်လိုပဲရှာအဲကိုပဲရှာတာဘယ်သူမှပေးတာမဟုတ်ကိုဒုက္ခဘယ်သူမှပေးတာမသိတော့ဘယ်လိုမကောင်းဘယ်မှာမကောင်းရှောက်လဲရုပ်ထုတ်ကိုယ့်ဘက်ကိုလုပ်တာ ကိုအကုသိုလ်တွေလှုပ်ထားလို့မကောင်းတာရင်လည်းတွေ့ရတယ်ကိုကုသိုလ်လို့ရင်ကောင်းတာတွေ့တာပဲဒါပဲဆရာကြောင့်မလို့သရတမ္ပတ္တိဘာဝဒုံလဘောတဲ့ယလသုံးနိုင်ကံကံရဲ့အကျိုးကိုနှိမ့်နစ်ကယုံကြည်ဖို့သရတရားအကောင်းလို့တယ်အဲ့ဒါဒုံလဘခဲရင်းနေသရတရားရှိုံလေးနဲ့ဖယ်ရမယ်သရတရားရှိရင်ခဏလေးပြတ်ထွက်သွား ဘုမမတောင်သီလမဆောင်နိုင်ဘူးကွာအဲ့ဒါအမှားလန်းနေပေါ့ဆိုတဲ့လူကလည်းဘုံလေးဘာနေနဲ့ဆွပြောတာလူဘိန်းကြိုက်ပေါ့လူဘိန်းကြိုက်လူမိုက်ကြိုက်ဘုမမတောင်သီလမဆောင်နိုင်မူသားမပါလင်္ကာမချောအဲ့ဒါမျိုးအခုဆိုရင်ကြမ်းဖန်ပြီးတော့အားပေးတဲ့ဇကားတွေ အဲ့ဒါလည်းမသိတဲ့အခါကျတော့လည်းပဲဟိုကဘုဒ္ဓရမရှိတဲ့မလေးတော့ဟုတ်တာပေါ့ဘုမရှိဘယ်သူမှကြွေးတာမဟုတ်လူရိုးဆိုတာတင်းကျဲကုန်းမှာပဲရှိတယ်ရိုးရိုးအားအားဆိုမွဲရုံပဲရှိတယ်ဘယ်တော့မှမထွန်ပါဘူးသူများတဲ့ဟိုတခါတည်းတလန်းလောက်တာမှအနည်းဆုံးဆယ်လန်းဆယ်ငါးလန်းတာမှကွက်ကြော်မြင်မှစသည်အဖြစ်ကောင်းတယ်ပဲဆိုရင်တော့ကောင်းပါလေ မကောင်းမင်းနဲ့ဖြတ်ဆက်လက်စားတွေမတရားလုပ်ဖို့တွေကတော့ကိုလို့တမယကံဟာဖယ်ပြန်လာအဲကိုရှိပဲပြန်လာဟာကိုလူလဲကြတာသူများတော့လူလဲကြလို့ရတာဘောကံကိုလူလဲကြလို့ရပါမရပါဘူးခင်ဗျာပြောရတော့ဒါအခြေခံလေးတွေသိပြီးသားတွေပြန်ပြောရတာနော်ပြောရတော့သိပြီးသားတွေလူလဲကြလို့မရမှာကို ကျောင်းတိုင်းမှာသတင်းသုံးတဲ့မိသားစုကျောင်းတိုင်းဝေယဝဆလုပ်လိုက်တရားအထုတ်လိုက်ဝေယဝဆလုပ်လိုက်တရားအထုတ်လိုက်တို့မှလာကနဲ့တိမ်ပေါင်းများစွာ ချက်မပြုံးမဲ့လာကနဲ့မှားထားတာမဟုတ်ဘူးဒီတရားအထုတ်တဲ့ဆရာလေးတွေပဲအလှည့်နဲ့ချက်ရအဲ့တော့ယောဂီတွေဝင်လာတယ်နှစ်လကျော်ပြီဆိုရင်ဒါဝေယဝဆပြန်ဝင်ရမယ်မဝင်လို့မရအောင်မဝင်ရင်မနေနဲ့ ဒါအများစိကံပဲဟိုရဝိဇ္ဇဝင်နောက်တစ်ခါပြန်ပြီးအာထုတ်အလှည့်နဲ့သွားရိတ္တရေးတယ်မောင်တလခွဲပဲလက်ခံတို့ကတော့အတတ်နိုင်ဆုံးလက်ခံတယ်အာထုတ်ပါလေအာထုတ်ပါလေအာထုတ်ပါအဲအာထုတ်လို့ကိုလာတွေရလာလို့ရှင်ဝေယဝိဆပြန်ဝင်ဝေယဝိဆဝင်လိုက်အာထုတ်လိုက်ဒီလိုမိသားစုလောက်อ่ะမိသားစုမဟုတ်လို့ရှိရင်အာကိုကကိုပဲအာထုတ်မယ်ဒီမှာဘာလုပ်လို့ဆိုလို့ရှိရင် စေတနာကောင်းရာရောက်ပါရောက်ပါဘူးဗျာအဲအဲ့ဒီလိုပဲအချို့ကလည်းပဲမလုပ်ချင်ဘူးလုပ်ရတယ်မျက်မျက်တတာနိုင်တဲ့လောက်ကလေးမျက်မျက်တတာဝိုင်းဝန်းကူလိုလုပ်ရတယ်အများကိုဝေယဝဆလုပ်ပေးတယ်ကိုကလည်းတတ်နိုင်တယ်လို့ပြန်လုပ်ရတယ်တို့အကြီးကဲတန်ခါတော်တွေအေးဆေးအိတ်နေလို့မရသူချင်းဒုက္ခနဲ့ဟောပေးရတယ် ပြောပြရတယ်အများနဲ့နေတာဘာမှပြောချင်လို့ဆိုရင်တော့တယောက်တည်းသွားအားထုတ်အဲ့ဒါဘာမှလည်းလုပ်ချင်မလို့ကိုကကိုအများနဲ့ဆိုရင်တော့အလှည့်နဲ့လုပ်ပြရတယ်ဒါဘာလဲဆိုတော့တရားကိုပြောရတယ်နော်ဟေးစေတနာတရားတရားထားကြပါဘုသူတေတေငတိမာပြီးရောဆိုတဲ့စိတ်မျိုးမထားပါဘူးအဲ့လိုစိတ်မျိုးထားတဲ့လူတွေများလာရင် ဒီဖွဲ့စည်းရဖြည်းဖြည်းနဲ့ပျက်စီးမသွားနိုင်ဘူးလားပျက်စီးသွားလို့ရှိရင်ကိုရမဲ့တရားနည်းတရားမြတ်တင်များတော့ဖွဲ့စည်းဟာညီညီညွတ်ညွတ်နဲ့ဆောင်ရမယ်ဆိုရင်ကိုလည်းတရားရသူများလည်းတရားရကိုလည်းကုသိုလ်ရသူများလည်းကုသိုလ်ရကိုလည်းပါရမီဖြစ်သူများလည်းပါရမီဖြစ်သာသနာပြုဖို့ပြုပဲ့ခြင်းလက်တွဲသွားဟုတ်လား ချမ်းသာတာတွေဆင်းရဲတာတွေအဓိကမဟုတ်ပါဘူးဗျဇာတတာတွေမတတ်တာတွေအဓိကမဟုတ်စေတနာမေတ္တာအရေးကြီးတယ်နော်စေတနာမေတ္တာနဲ့ဆောင်ရွက်ပါဗန္ဒကြီးတွေနဲ့အကြီးကျယ်ထားပြီးတော့ဖောရင်တော်ရင်တောင်းပြီးတော့လာလာတွေနဲ့မှားပြီးတော့ကိုယ်လိုကိုယ်လိုပါတယ်ဒါလိုမဟုတ်ပါဘူးတရားအထုတ်တဲ့ဆရာလေးတွေပဲဝေယဝဆာလို့နောက်တစ်ခါအလှည့်နဲ့လို့ဒီမှာတနေရာနဲ့တော့မဟုတ်မကိုးမှာဖရာတဲ့တော့သွားလို့ အဲ့တော့ဝိုင်းဝန်းကူညီကြဝိုင်းဝန်းမကူညီလို့ရှိရင်မကူညီဘူးဆိုလို့ရှိရင်တော့အများအတွက်ပယ်တဲ့နယ်သူပယ်ပြရမှာပဲအများညီညွတ်ရေးကိုတော့အထိမခံနိုင်ဘူးအများကောင်းစားဖို့အာမထုတ်ဖူးတဲ့သူတွေအာထုတ်နိုင်အောင်အာထုတ်ဖူးတဲ့သူတွေတရားသူတရားများရအောင်ရိတ်တန်ညီညွတ်ဖို့မလိုဘူးလားမှန်ပါဗျာ အေးဗာလဲညီညွတ်တရားစေနာယုံယုံကြည်ကြည်ဘုရားဟောထားတဲ့တရားဘုန်းကြီးတွေဟောတာမဟုတ်ဘူးတတ္ထာတံပဒာတိလတံပဒာသာခတံပဒာပညာတံပဒာတံ္ဍရာတလျှောက်ကောင်းလာချမ်းသာဖို့ပြည့်စုံရမယ်တရား၄ပါးတတ္ထာပါတယ် ဒုလဘ၅ပါးထဲမှာလည်းတရားပါတယ်သဒ္ဓါယတရတိဩဃံအာလဘကတောက်ကြနိဗ္ဗာန်ထိသွားနိုင်တယ်ဒီတရားတရားဘောဆလာမအောင်တရားကနေဆက်ကြိုးစားပညာဖြစ်တယ်သတ္တိဒဝိတံဗုရိတတတိဋ္ဌံ ပုရိသတ္တယောက်ျားရဲ့တိဋ္ဌံချီးမွမ်းအမြတ်သောဝိတ္တံဥစ္စာတွေကတတ္ထာရတ္တုံကံကံအကျိုးကိုယုံကြည်တဲ့တရားတရားပဲလောကမှာချီးမွမ်းမြတ်တဲ့ဥစ္စာမတ္တမဆိုရွှေငွေအောင်မေပြည်တံဗရမယာကြီးအောင်မေမဟုတ်ပါဘူးဒီဗရမယာတွေရွှေတွေကိုဖုဒ္ဒံယရဏလို့ပြန်မဟုတ်ဘူးလောကီမှာတော့သူကသူဖုဒ္ဒံတော့တကယ်ဖုဒ္ဒံချီးမွမ်းမြတ်တဲ့ဖုဒ္ဒံယရဏအပါပါလိမ့် သတ္တိဒဝိတံပုရိသတသစ္ထံဂိန္တုဒဝိတံပုရိသတသစ္ထံပုရိသတရောကောင်းရောပြမြတ်တထံချိမောအမြတ်သောဝိတံဥစ္စာတိကဂိန္တုအဘေရာပါဏီဟာလောကဘလူရမြတ်စွာဘုရားယသိတွေကိုလည်းအဲ့တိုင်းမေးတာယသိတွေတကောအဘိညာဉ်တွေရတော့လည်းပဲပု္ပ္ပာမေးတာရင်ဒါကငေးကြောင်းဘာမှမရတော့ ဗုဒ္ဓပညာဖះမှာဖြေနိုင်တဲ့အရာတွေသူတို့တကောပညာရပြီနဲ့လို့တကောပညာရတော့ဘလူးမတွေကိုလည်းမမမဟုတ်တောင်းတောင်းတကောနဲ့သူတို့နှောက်ရှက်လို့မရပု္ပ္ပာမေးလိုက်တယ်ဟာလောကဟာသူဝေစင်းနာတော့အဲ့ဒီအချိန်မှာအခွင့်အရေးရသူလက်ကိုတိမ်မွေ့အောင်ဖန်ဆင်းပြီးတော့ပါဇက်ထဲထည့်နှလုံးသားကိုဆုပ်ချလိုက်ဘာမှတကောပညာဝင်သားလို့မရအဲ့ဒီတော့မှ6ချောင်းနဲ့6ချောင်းကင်ပြီးတော့ ဟိုးပင်လဲဟိုဘက်ကန်းကိုလှုပ်လိုက်တယ်တေရောချိုးရသေးတယ်ကြတော့ရင်ခွဲပြီးတော့စားပလိုက်ဒီပု္ပ္ပာကိုစဉ်းစားနေတာလေယောက်ျားကောင်းယောက်ျားများတို့ရဲ့ချီးမွမ်းချီးမွမ်းမြတ်သောဥစ္စာဘယ်ရာလဲမဖြစ်နိုင်ဘူးတကိုးရှိတိုင်းမဖြစ်နိုင်ဘူးတကိုးရှိတာတကိုးရှိတာမဖြစ်နိုင်ဘူးတွေ့ဝေသွားတွေ့ဝေတော့မှဘလူကတကိုးနဲ့လှုပ်တပ်လိုက်တာပဲ မြတ်စွာဘုရားကိုလည်းအဲ့လိုလှုပ်ချင်လို့မေးတာမြတ်စွာဘုရားကိုရိုးရိုးရဟန်းအောင်မေ့ခြေတော်နှချောင်းကင်ပြီးတော့ဟိုဘက်လှုပ်လိုက်တယ်ဒီယဟန်းကြီးကိုငါဘုရားရဲ့ခြေတော်နှချောင်းကိုကင်ပြီးလွတ်ပြနိုင်တဲ့ပုဂ္ဂိုလ်လောကမှာတယောက်မှမရှိဘူးဒါပဲနဲ့တင်မေးခြင်းနဲ့ဟာမေးငါဖြေမယ်ဘုရားကြတော့တွေ့ဝေတရားမလို့လေသူမမေးခင်တည်းကသိသူပါဇက်ကမေးမှမဟုတ်မမေးခင်တည်းကသိတယ်သူဘာမေးမယ်ဆိုတာစောကြီးတည်းကသိတယ် ဖះကိုဘာလို့ဖြည့်တာသရတရားဟာချီးမွမ်းအပ်မြတ်သောဥစ္စာတဲ့သရတရားဟာနိဗ္ဗာန်ဤဟူသောတစ်ဖက်ကံကိုကုသနိုင်တဲ့အရာသရတရားဟာဒုံလဘတရားသရတရားဟာတန်တရာတလျှောက်ကြီးပွားချမ်းသာကြောင်းတရား တရားနဲ့စေရဏနဲ့တွဲပြီးတော့တရားစေရဏနဲ့မြတ်မြတ်တတာဆောင်ရွက်ကြအဲ့ဒါမှသာလေညီညွတ်မယ်ဟလားအဲဘယ်လိုဘယ်သူမှမျက်နှာမလိုက်ဘူးကြီးရတယ်ငယ်ရတယ်ဆင်းရဲတယ်ချမ်းသာတယ်ဘာမှမျက်နှာမလိုက်ဘူးကြောင်းစီကံတိုင်းအဲ့ဒါမြတ်မြတ်တတာလုံးကြမလုံးမလုံးနိုင်မလုံးနိုင်မနေနဲ့ဘွာဒါပဲရှိတာပဲအဲ့ဒါသဘောပါရလားပါပါရလားဟာ သရတမ္ပတိဘာဝဒုံလဘောနောက်တစ်ခါတရားပြီးတော့ပပ္ပစိတဘာဝဒုံလဘောရှင်ဟန်ဖြစ်ဖို့ဆိုတာယောဂီဖြစ်ဖို့ခဲရင်းတယ်ယောဂီတို့ကိုယ်တိုင်စဉ်းစားကြည့်ပေါ့ယောဂီတို့ဒီလိုအခြေအနေရောက်ဖို့မခဲရင်းဘူးလားခဲရင်းပါဗျာခဲရင်းတယ်တဲ့ခဲရင်းတာပေါ့ လူငယ်တွေမပြောပါနဲ့လူကြီးတွေပဲကြည့်ပါဒါတွေသမီးတွေမြည်တွေဒါမွေးထားတာသမီးကမွေးထားတာတူမကမွေးထားတာရှုပ်ချက်ခတ်အဲ့ဒါတွေကိုထိမ့်ကြောင်းနေရဒီရောက်ဖို့မလွယ်ဘူးရောက်ပြန်လည်းပဲအဲ့ဒါအဲ့ဒီဘက်ပဲစိတ်ကရောက်လူလွတ်တွေကြတော့လည်းဘယ်လိုဖြစ်လဲရောလူလွတ်တွေကြတော့လည်းတန်ရောလင်းနေဖြစ်တယ်တိတ်တခိုးတန်ရောတယ်ပေါ့ ဒီတစ်ခုသာယောဇဉ်တွေဖြစ်တော့တောင်းတောင်းတရားအထုတ်ဖို့လွယ်ပါအေးအဲ့တာယောဇဉ်တွေဓမ္မနဲ့ခုတ်ဖြာဟုတ်လားမလားတာယောဇဉ်တွေတရားနဲ့ဖြာရမယ်အဲ့လိုဖြာမှပပ္ပစိတဘာဝဒုံသဘောပပ္ပါရှင်တီတိပပ္ပဇောကိလေသာတွေကိုနှင်ထုတ်တတ်ပပ္ပစ္စရိုးလေးပြောရင်တော့ရှင်ဟန်ပေါ့ ဒါရိုးရိုးပြောတာတကယ်အနဲ့ဒိဗ္ဗေကသင်္ကန်းဝတ်ရုံနဲ့မဟုတ်ဘူးကိလေသာတွေကိုနှင်ထုတ်တဲ့ပုဂ္ဂိုလ်ရှင်ယဟန်လို့ပြောတာအဲ့လိုကိလေသာတွေကိုနှင်ထုတ်တဲ့ပုဂ္ဂိုလ်ဖြစ်ဖို့ခဲရင်းတယ်နောက်တစ်ခါတတ္တမသာဝနာဒုံလပံဝိပဿနာတရားဒါနသီလဘာဝနာအကုန်လုံးပေါ့လေလူတော်ကောင်းတရားတွေဈာနာရဖို့ခဲရင်းတယ် ဈာနာရဖို့ထားပါဈာနာခြင်းနဲ့စိတ်လွယ်ပါတို့ယောဂီတို့ပြောပါတို့ယောဂီတရားအမတန်မှသူတော်ကောင်းတွေတရားနာကြချို့ဆိုရင်ဈာနာဖို့အချိန်နေပေးပါရဲ့တန်းနဲ့ဟိုရှောင်းတီးရှောင်းတောင်းရှောင်းမြောက်ရှောင်းအရှိရှောင်းအနောက်ရှောင်းအိပ်ရတဲ့အိပ်တဲ့သူကအိပ်ခါနာတဲ့ဒူးနာတဲ့ပြောပြမနာတဲ့သူကမနာ အဲ့လိုမျိုးတွေမရှိဘူးလားရောဟောအော်တယ်ကပုံကိုယ်တွေပေါ့ဟုတ်ရမလားဓမ္မိုးရှင်မမသိတော့လည်းပဲဓမ္မိုးမထားဘူးပေါ့အမြဲတမ်းကြီးနာရမယ်အောင်းမယ်ဟောတယ်သူရှင်မနာရမယ်ကိုယ်ကိုယ်တိုင်လည်းကျမ်းမာရေးကောင်းမှနာလို့ဖြာနာနေတယ်ဆိုကြနာလို့လွယ်ပါလွယ်ပါဘူးအဲ့တော့ဟောတဲ့လူရှိတော့ကိုယ်လည်းကျမ်းမာရေးကောင်းလို့ သရတရားနဲ့နာဖို့အားထုတ်ဖို့မလိုဘူးလားဗျာမလိုပါဘူးဒါကြောင့်မလို့မလွယ်ဘူးတဲ့သူတော်ကောင်းတရားတွေနာကြဖို့ဟောလည်းရှိအောင်မတချို့နာကျင်ကြတယ်တော့ရတောင်းပါလေရိတ်တာဖွင့်တဲ့နေရာကြီးအများကြီးပဲမဟောနိုင်ဘူးဒီမှာရိုးရစာအုပ်ဖတ်တာတော့ပြောလို့ရလုပ်ငန်းပိုင်းကြတော့လုပ်ထားမှပြောလို့ရမလုပ်ထားလို့ရှိရင်တေချာမပြောနိုင်ဘူးအဲဒါကြောင့်မလို့လုပ်ငန်းပိုင်းတွေလုပ်တဲ့တရားတွေ နာရဖို့ကျေးဇူးတော်ရှင်မဟုတ်ဘူးဆရာတော်ဘုရားကြီးတရားကြီးတော့မတ်တမဲ့ဆိုတော့ယဉ်သီးတယ်လို့မင်းတို့မသာသေးလို့ရှင်ဖိတ်လိုက်ကွာအငတ်မသာလို့ဖိတ်လိုက်ဟောနားရကြရတာယဉ်ယဉ်သီးသီးဟလားမှန်တော့မှန်လားမှန်ပါဗျာငတ်မသာဆိုခင်လို့မဝမင်းလို့မဝတာယောစဉ်တွေ့တာလို့မဝမဝဘူးဆိုတာငတ်တယ်မလား အာကိလေသာတစ်ထုံတစ်ခေါင်းနဲ့တည်တဲ့ပုဂ္ဂိုလ်အငတ်မသာပါဗျာပြောလိုက်လို့ရှိရင်ယဉ်သီးတယ်လို့ဖြစ်တယ်မှန်တာကတော့အမတ္တမှန်တယ်အမတ္တမှန်တယ်ဆိုင်ဘုတ်ကြီးတရားတော့မျိုးမျိုးဆိုင်ဘုတ်တွေထိုးကြတာတရားသဘောအနေနဲ့ကတော့အငတ်မသာကြွားတော်မူပါမနာနဲ့အမတ္တမှန်တာဟုတ်တော်မလားတို့လည်းပဲကိလေသာတွေ ကုန်ခါအောင်နေပါအောင်မကြိုးစားပဲနဲ့သိရင်ငါမသာပဲဖြစ်မှာပဲဆရာတော်ကြီးဟောတာမှန်ဘူးလားဗျာမှန်ပါဗျာတဲမှုဆရာတော်ဘုရားကြီးဟောတာလည်းမှန်တာဒါမင်းကျမ်းတမ်းတယ်လို့ထင်မင်းတို့သိလို့ရှိရင်တွင်းတူးမနေနဲ့ကွာတဲ့ဝင်းရမောက်ပေးလိုက်ရက်ဆင်းသွားလိုက်ပဲဟောဘာပြောရလဲအခုတော့ဒီတရားမလုပ်လို့ရှိရင်ငရဲသွားမယ်ဒါပြောတာမလားမှန်ပါ သူကသဲငူဆရာတော်ဘုရားရိတ်တံမှာသွားအားထုတ်ဘူးတော့ရက်ဆင်းသွားလိုက်မယ်ဘာမှတွဲတူးမနေနဲ့အဲ့ဒီကောင်ဒီတိုင်းဝင်အောင်မှောက်ပေးလိုက်တယ်မသာဘူးချွတ်ကြတော့ဖင်လျှောဆင်းတယ်ကွာငါရက်တွေဝက်တွေဖြစ်တယ်တိရစ္ဆာန်ဖြစ်မဲ့ကောင်ဟိုပဲမရက်ကြမပေါ်လာတော့တွဲတူးမနေနဲ့ကွာတော့ဝင်အောင်မှောက်ပေးလိုက်တယ်ရက်ဆင်းသွားလိုက်မယ်အဲကြားလာနားတော့ကျင့်သီးမှုမရှိဘူးလားရှိပါ တို့ပင်နဲ့အမတန်မှန်လားမှန်ပါဗျာမရေကသူ့သားကိုစိတ်ဆိုးလို့ကြွယ်ရိုင်းကြီးခတ်ပြီးသိပါသေးသူ့သားတော့တော့သွားတာမသွားနဲ့လို့ပြောတာမရဘူးသွားတော့မင်းသွားလို့ရှိရင်ကြွယ်ရိုင်းကြီးခတ်ပြီးသိပါလေလမ်းမှာကြွယ်ရိုင်းကြီးတွေ့တာအမေကသူ့ကိုတကယ်သေးသေးခြင်းနဲ့စိတ်နဲ့ဆိုလို့ရှိရင်ကြွယ်ရိုင်းကြီးခတ်ပြီးသိပါသေးအမေကစိတ်ဆိုးလို့ပြောတာပဲသေသေးခြင်းနဲ့စိတ်မရှိဘူးဆိုကြွယ်ကြီးမခတ်ပါသေးနဲ့ထွက်သွားပဲကြွယ်ကြီးထွက်သွားတာမခတ်ဘူး စကားယဉ်သိပေမဲ့လို့စေတနာကအမတန်မှန်တယ်နော်ယောဂီစေတနာကအမတန်မှန်တယ်တန်တရာဝဆင်းရဲမှာဒုက္ခရောက်မှာဆိုလို့ပြောတာစာပေတတ်တဲ့ဆရာတော်ဘုရားကြီးတွေလို့ကြာကြာနာပြောနိုင်ပေါ့ဒါပေတတ်ပေတာပဲမဟုတ်ဆရာတော်ဘုရားကြီးတွေဒါမှလည်းထိမိအောင်ပြောလိုက်တယ်ဟုတ်လားအငတ်မသာကြွတော်မူပါအဲ့လိုဖိတ်လိုက်ကွာတဲ့ငါတို့အတုပါဖိတ်စာဩကြားတော့ကတော့တမျိုးကြီးပဲ ဒါတမျိုးကြီးမဟုတ်ဘူးအမှန်ပြောတာပဲခင်လုံးမောကမင်းလုံးမောကနဲ့သိကြတာများတယ်မလားတာခင်သမီးခင်ဆွေခင်မျိုးခင်သိတဲ့သူကလည်းခင်ကြံခဲ့တဲ့သူကလည်းခင်ဩအငတ်ငတ်ချင်းယူထားအဲ့လိုပြောတော့ယဉ်သီးတယ်တော့ဖြစ်ဘူးလားမှန်တော့မှန်ဘူးလားအေးတို့ကဘယ်ဘက်လိုက်ရမှန်ဘက်လိုက်ရပဲတဲ့မှန်ဘက်လိုက်ရ မကြားတကြားလေးနဲ့နှစ်ကိုကြားလေးနဲ့ကိလေသာတောင်းညမ်းမဲ့ဘက်ကိုလိုက်เสียမလိုဘူးသဘောပါရလားသန္တရာလေကျင်တော့နှစ်ကိုကြားပြောဖို့လားအဲ့ဒါနှစ်ကိုကြားတူတူတူတူတူနဲ့ဘာမှအနှစ်သာရမရှိဘူးလကားလျှောက်ပြောနေဘာမှဟုတ်တာမဟုတ်တကယ်ဆရာတော်ကြီးဟောပြောတာကနားထဲမှာယဉ်ပြီးပြီနဲ့မှန်စေတနာကအမတန်မှန်တယ်အပေကိုမကြစေချင်လို့ ပြောတာမလားရောရေဟေးအဲ့ဒါဒါကတော့ကိုယ့်အကူမျှရီပေါ့ဗျာသဘောကျတယ်တို့ကတော့သဘောကျတယ်ဟောခေါ်တဲ့ထဲပြောတာနည်းနည်းသတိထားထားပြောရတယ်ကိုကိုယ်တိုင်လည်းအငတ်မသာဘဝမလို့သေးဘူးပြောနေရဟုတ်လားအဲအဲ့ဒါဆရာတော်ကြီးတွေဟောတာအမတန်မှန်တယ်သတ္တမသာဝနံဒုံလပါနဲ့သူတော်ကောင်းတရားတွေကြားနာရဖို့ခဲရင်တဲ့ကြားနာရဖို့ထား ကြားနာခြင်းနဲ့စိတ်ကိုမရှိတာများဟုတ်တယ်မလားကဲကြားနာခြင်းနဲ့စိတ်ရှိပြီကြားနာပြီဆိုပါတော့ဗျာကြားနာပြီမဲ့လို့တိတိချာချာစိတ်ဝင်စားတာမခက်ဘူးလားစိတ်ဝင်စားဘူးညာကောင်းတယ်ကောင်းတယ်ကောင်းတယ်ကောင်းတယ်ဒါတော့ပဲဘာကောင်းတာလဲဆိုတော့မသိဘူးကောင်းတယ်ပဲဘယ်သဘောကြတယ်ကောင်းတယ်အဓိကကိုယ်အလုံးလို့ဖို့မှတ်သားမှာမလားမှန်ပါ ဩလူဖြစ်ဖို့ခဲနဲ့သာသနာလုံးနဲ့တွေ့ဖို့ခဲနဲ့သရတရားနဲ့ပြည့်စုံဖို့ခဲနဲ့တရားအားထုတ်တဲ့ယောဂီဖြစ်ဖို့ခဲရင်းနဲ့သရကောင်းတရားတွေကြားနာဖို့ခဲရင်းနဲ့အာတို့ဒါတရားအားထုတ်စေကျွန်တော်ဘုရားဟောတာပဲအကုန်လုံးကြာကြာနာနာမသိအောင်ဟုတ်လားမညာဘုံညာရစေကျွန်တော်တို့ဟောတာပဲလို့အဲ့ဒီစိတ်မျိုးနဲ့မြန်တရားကြိုးစားရင်ကောင်းမှာဗျာအေးအဲ့လိုစိတ်မျိုးဖြစ်ရ ရုပ်ရည်တရားရင့်ကျက်နေပြီပဲဗျ10နှစ်15နှစ်သမားတွေပဲအများကြီးပဲ20ကျော်30လေးအဲ့စိန်လို့ဖြစ်ရမက်တဖူရမေယသီရထစိတ်တက်ကိုပြောတာနော်ရုပ်ရည်စိတ်တက်ကအခါသူတော်ကောင်းဘက်စိတ်ကညှက်နေရတယ်အဲ့လိုမှန်းကြလို့ရှိရင်ဘာဖြစ်တတ်မယ်ထင်လဲရုပ်ရည်ပေါ်ဆတတ်တယ်ပေါ်ဆပြောအခါအကြောင်းလေးဆက်တော့စိတ်ဝင်စားမှုဆိုပေါ်ဆထားတယ်မလား ဘောဆရာတော်တရားကျကျနနာအာထုတ်ပါတော့ယောဤတို့ပရိစ္ဆသမုပ္ပါစဝိုင်းကြီးမှမဟုတ်ဘူးအခုအကြောင်းကျိုးဆိုပရိစ္ဆသမုပ္ပါနော်အဲဘောဆရာတဲ့အခါကျတော့တရားအမထုတ်ဖြစ်တော့တရားအမထုတ်ဖြစ်တဲ့အခါကျတော့တမာတိတွေပညာတွေအာမနေဘူးလားအာမနေပါဘူးဘလူတွေအားကောင်းလားကိလေသာတွေအားကောင်းလို့ရှိရဲ့ လောကရန်ဆိုတာကျုံမှာပဲကောင်းတယ်လည်းကျုံမယ်ဆိုးတယ်လည်းကျုံမယ်ဟုတ်တယ်မလားရှိတဲ့တွေကျုံတဲ့အခါကျတော့ဟာသူတော်ကောင်းတရားတွေအားထုတ်စာတော်ဝါရဆင်းရဲနေရထိုင်ရဆင်းရဲဟိုကြောက်ပါဒီကြောက်ပါနဲ့အာငါအိမ်ကငါပြန်တော့မယ်ကွာအဲ့တော့ဖြစ်နိုင်ဟုတ်လားရင်းနဲ့တရားမှမကိန်းတော့လောကရန်ဆိုးနဲ့ကျုံရင်လည်းအိမ်ပဲတရိယာအကောင်းနဲ့ကြုံပြန်တော့လည်းပဲအိမ်ပဲတရိယာ ဘာနဲ့မှဘာကြုံကြုံစိတ်ဆိုးစရာစိတ်ညစ်စရာဖြစ်တယ်ဝုန်းတိုင်းနဲ့လုံးပလိုက်နဲ့ကင်ပလိုက်နဲ့ဟာငါနတ်လို့ဝင်လာတာမဟုတ်ဘူးကွာငါမထားငါအိမ်ပြန်မယ်ဒီစိတ်မျိုးတွေများဘူးလားအကောင်းနဲ့ကြုံမြန်တော့လည်းပဲစီးပွားရေးပဲလိုက်အတိမတတိတိကလေးခိုးပြီးတော့နှလုံးထိုးသုံးလုံးထိုးမထိုးနဲ့လို့ပြောတာအဲ့ဒါထိုးဟိုအထိုးဒီအထိုးစီးပွားရေးပဲလိုက် တန်ခိကလူများတွေလှူလိုက်ကြတာဟိုးမြကြီးနာတို့ဘာတို့ကလာလို့နိုင်ငံခြားအမေရိကန်ကလူကိုနေ့တိုင်းကြားနေတာပဲဒါနရဲ့အကျိုးအာနိသင်ဘလောက်ကြီးမားလဲကိုကိုယ်တိုင်တွေ့နေတာပဲကိုယောဂီဘုရားအထောက်နာမတွေ့ဘူးလားယောဂီဟန်ဆောင်ပန်ဆောင်မဟုတ်ဘူးတကယ်လုံးနေတဲ့ပုံကိုယ်တွေဗျအဲ့လာတွေကိုကိုရှိတာလေတိုင်းကပစ္စည်းတွေထည့်တယ်ကဲကြိုးများဘူးလားကြိုးများပါ တရားအထုတ်တာရလှူတာရဒုက္ကဏနဲ့တရားအထုတ်ရင်အထုတ်ရင်တရားအထုတ်ရင်ပဲအထုတ်လို့ရှိရင်မညံဖုန်ညာရနိုင်တယ်ဆင်းဆင်းရဲရဲနဲ့ရဘောဘောများများမရတိတ်တရဟန်းကြီးများကြည့်ပါတခါမှဆုံးမောအောင်ယဟန္တာဖြစ်မဲ့နေလေးပဲဇတုမတုလေးစားစားပြီးပြိဋိဘဆန်တရားအထုတ်တဲ့အတွက်မညံဖုန်ညာတော့ရမညံဖုန်ညာမရအရင်မှာစားရမယ်ပဲတောက်ရမယ်ပဲ အဲ့လိုဖြစ်တတ်တယ်အဲအလှူဒါနဝါသနာမပါတဲ့ပုဂ္ဂိုလ်ဒီဘဝိပဿနာတရားပဲတမားပဲကွာတရားတွေအားထုတ်လို့မလိုပါဘူးမလိုရင်နေပေါ့ဖြစ်လျာပေါ့ဆင်းရဲပါပဲဆင်းရဲရရဲ့အတူတူဆွန်းလောင်းတယ်သူ့တပိတ်ကိုလောင်းမဲ့ကြံကြည့်လိုက်တပိတ်ကပြည့်ရှမ်းလောင်းထုံမဲ့ပုံကိုယ်ကြီးမျက်စိထဲမှာလေတကယ်တကယ်တော့သူ့တပိတ်ထဲမှာဘာမှမရှိဘူး အဲလောင်းမဲ့လူကကြည့်လိုက်ရင်ထဲ့တရားတော့မရှိဘူးပြည့်ရှံအဲဒါမလောင်းတော့ကြော်လောင်းလိုက်မပါမရတခွက်မှမရရေဆေးတော့ရတယ်မသိုံတမယ်ပဲပါမပါလို့လောတကဒိဋ္ဌယဟန်တော့ဒါနမပါယုံနဲ့မဟုတ်ဘူးယဟန္တာကြီးကိုလှူလိုက်တဲ့ဥစ္စာတော့မိတဲ့သွန်ချအိတ်တမစ္စရိယပေါ့ဗျာအိတ်တမစ္စရိယတွေတဲ့လောကမှာတော်တော်များတယ်နော် ရဟန်းချင်းချင်းလည်းရှိတာစာတော်တဲ့ကိုရင်းနေကိုတဲ့ตาသွားမှာဆိုတော့မဟုတ်တဲ့ပညာနဲ့လောက်တယ်ဟာလောကမှာလည်းဒီတိုင်းပဲဆရာဝန်ဆရာဝန်ချင်းကျောင်းဆရာဆရာမချင်းလောက်ကြတယ်မျိုးစုစာတဲ့တော်အရန်တော်လာပြီသူကကိုတဲ့ตาတော့မယ်ဆိုတော့အဲ့မကောင်းတယ်လောက်ချတယ်အဲ့ဒါအိတ်တမရှိရမလားအဲ့ဒါအေးအဲ့ဒါကြောင့်မလို့ဟောလောကကြီးကဘေးရန်အန္တရာယ်များတယ်ဆိုတော့မှန်ဘူးလားဗျာမှန်ပါ ယောဂီတို့ပေါ်ပေါ်ဆာဆာမနေကြနဲ့သမထလည်းလုပ်ဝိပဿနာလည်းလုပ်ဟုတ်လားပေါ်ပေါ်ဆာဆာမနေကြနဲ့သိရတာနဲ့တချို့ကအတိခောက်ခက်အဝင်နဲ့မသိလို့မဟုတ်ဘူးတရားတွေလာတာဘုဟုတ္တရှိတာပဲတော့မကောင်းဘူးသိရတာနဲ့လုပ်သိရတာနဲ့ဟိုဟိုလူဆန်းလိုက်ဒီလူဆန်းလိုက်ကိုမကောင်းတဲ့ဟာတွေရောက်ဆန်းတယ်အဲသူများတွေဒုက္ခရောက်တော့ကိုမှဟိုကျွေးတွေမဆိုင်ဘူးလားဗျာဆိုင်ပါဘူးဗျာ အဲဒါကြောင့်မလို့ယောဂီတို့လောကကြီးဟာဘေးရန်အန္တရာယ်များတယ်ဘေးရန်အန္တရာယ်အမတန်များတယ်လောကကြီးဟဟလားဘေးရန်အန္တရာယ်များတဲ့လောကကြီးကြောင့်ပြောတာလည်းတရားထုတ်တဲ့ကြောင့်၆ပါးစီမရောက်တော့နောက်မှပြောတော့ဟဟလားဤတို့ပြုရာဤတို့ပြုရာ